တတပတိမဲ့ရဲ့တတ္တိဒူပြောသွားတာပြီးမတတ်သေးပါဘူးအဲဒီတည်းကတတ္တနာရိယတဏနာသမုခိပါံကရောတိခုနှမျိုးသောအရိယဥစ္စာဥစ္စာတို့ကိုမျက်မှောက်ကိုယ်တိုင်ရရှိစေနိုင်တယ်သောတပတိမက အဲ့ဒီခုနှစ်မျိုးသောအရိယဥစ္စာဆိုတာတတ္တာတရားဥစ္စာကတစ်မျိုးကုจิตတိလဥစ္စာကတစ်မျိုးဒီကျက်တရားတွေကဆက်စုပ်ယုံမုန်းတဲ့ရှိသည့်ဥစ္စာကတစ်မျိုးအဲ့ဒီတရားတွေကပဲကြောက်တဲ့လန့်တဲ့ဝတ္တပဥစ္စာကတစ်မျိုး အဲ့ဒါဟိုနေ့ကဣရိဥတ္တပဥစ္စာအဲ့ဒီကြီးပြောသွားပြီးပါပြီပြီးတော့ဒီဣရိဥတ္တပဟာလူလောကမှာဆိုလို့ရှိရင်တော့အမှန်အရေးပါတဲ့လောကပါဠိကဘာဆောင်တရားကြီးပဲဆိုတာလည်းပဲပြောသွားပါတယ်ကဘာကြီးအခြေကစားပြီးတော့မပြည့်ရအောင်ပေါ့ သူကထိမ့်သိမ့်ထားတဲ့တရားအမှန်ကောင်းတဲ့တရားဒီတရားဟာအခုကဘာပေါ်မှာအဲဒီလောကပါဠိသိယုတ်တပတရားပေါ်ကဘာထိမ့်ထားတဲ့ကဘာဆောင်ထားတဲ့တရားစိတ်ပိုင်းတော်တော်ပြည့်နေပါပြီ။ဗမာပြည်မှာလည်းပဲတချို့ပိုင်းတွေမှာဆိုရင်တော်တော်ပြည့်နေပါပြီ။အဲတော့တရားတွေအားထုတ်လို့သောတာပန်ဖြစ်တော်လို့ရှိရင်အဲဒီသောတာပန်ပုဂ္ဂိုလ်မှာ မကောင်းတဲ့ကိုနှုတ်စိတ်အပြုအမူတွေပေါ့အပယ်လားစီတတ်တဲ့အပြုအမူတွေပြုရမှာကိုရှက်တော့ကြောက်တော့ညမှုဆက်ဆုပ်သွားပြီအဲ့တော့ဒါဒီမလုပ်တော့ဘူးလို့ဒီလိုဆိုလိုတာပေါ့မလုပ်တော့မိမိမှလည်းပဲကောင်းတဲ့ကိုနှုတ်စိတ်အပြုအမူတွေနဲ့ပြည့်စုံနေတော့ကိုနှုတ်စိတ်ချိုးစားကြရင်ကြည့်တယ် မိမိရဲ့သိုးွားတဲ့ကိုယ်နှုတ်ပြောကြတဲ့သက်သားပုဂ္ဂိုလ်တွေလည်းပဲကိုယ်ဆင်းရဲစိတ်ဆင်းရဲမဖြစ်ဒီနည်းနဲ့ပဲဟောချမ်းသာလို့သိကောင်းလာတာမချမ်းသာကပောက်ကပတောင်တရားဆိုတာနာကောင်းလာတယ်အဲ့ဒါဝင်ကပြောသွားပါတယ်အဲ့ဒီကပတောင်တရားနှစ်ပါးရဲ့ကအရှိအကြောက်ကအရှုခံတော့အပူဒံကံပုံလေးလည်းပဲ အယောင်အသွေးနဲ့ပတ်သက်ပြီးတော့သိပ္ပံနည်းနဲ့ရှင်းပြီးတော့ပြောသွားပါတယ်။ဓမ္မတော့သိပ္ပံနည်းတော့မဟုတ်ပါဘူးဘုရားနည်းပါပဲ။ဒါတော့အရှင်းကြောင့်မဲ့တရားကသူကမင်းကြီးခံဖြစ်နေတာ။မင်းကြီးခံဆိုလို့ရှိရင်အပူလန်သူကစုပ်ယူတော့အပူမေ့ရင်အပူကပ်ရင်အပူနှိမ့်တယ်လို့ရှိရင်ပြင်မနဲ့။ ပူမိရင်လည်းပဲပူတယ်လောင်တယ်ညစ်နွမ်းတယ်မဲညစ်တယ်မဲညစ်လည်းညစ်သွားတာပဲပြီးတော့သောတာပန်မဖြစ်ခင်ဆိုလို့ရှိရင်ဟိရိဥတ္တပကကတ်တင်တော့မကတ်ဘူးဒါတော့ကိုအမြဲတမ်းရှိပြီးတော့တောင်းတော့ကြီးပြီးပေါ်ဒီချင်းလေးတဲ့ပုဂ္ဂိုလ်ဖို့ရဆိုရင်တော့သက်တာပါတယ် အဲတရားဒီအားထုတ်လို့သောတာပန်ဖြစ်သွားပြီဆိုလို့ရှိရင်တော့အတုထိမ့်သိမှုမလိုတော့အလိုလိုပဲဖြစ်တဲ့ဥတ္တပါဘောလို့အရှိကြောက်ဥစ္စာနှမျိုးဟာပိုင်သွားတယ်ဆိုတော့နည်းနည်းလေးလေးဖြစ်သွားတယ်ဒါသိအရေးကြီးတယ်အရေးကြီးတဲ့ဥစ္စာနှစ်ခုကမှပမနေရလိုက်တာသိဝန်တာကြကောင်းတာအဲကြောင့်ဘုန်းကြီးတို့တရားတော်တော်လေးပေါက်ပေါက်ရောက်ရောက်အားထုတ်သွားတဲ့ပုဂ္ဂိုလ်များအပြင်ပြန်ရောက်တဲ့အခါ မတင်းစကောင်းတဲ့ဟာလေးတွေတော့ဒါတော့ရှိတာပေါ့လေတစ်ဖက်ဆုံးရောက်တဲ့အခြေအနေဆိုင်ပြီဆိုလို့ရှိရင်စိတ်ကလေးတွေကတော့လှမ်းတော့လှမ်းတယ်ရောက်တော့ရောက်သွားတယ်တော့ဒါပေမဲ့လို့နောက်ပိုင်းကနေပြီးတော့တတိနဲ့ထိတ်ချုပ်ကိုကဲပြီးတော့ဒါမတော်ဘူးဒီလိုဖြစ်သွားလို့ရှိရင်တော့အမှန်တရားယုံမဆက်ဆုပ်ပြကောင်းလာပဲကြောက်ကြပဲဆိုတာပေါ့ပြန်ပြန်ပြီးတော့တိတ်ကြည့်တိတ်ကြည့်ပြီးတော့ ဟောအာတိတိပြီးတော့ပြက်ကျင်ပြီးတော့ပြုတ်တော့သွားတယ်စိတ်အားရစေကောင်းတယ်ဥမာဘာနဲ့တူလဲဆိုလို့ရှိရင်အဲဘုန်းကြီးတို့တောပြောပြောရလို့ရှိရင်နွားမြတ်ကြောင်းတဲ့အခါနောက်ကနေတက်ချက်ကြောင်းပြီးတော့တောက်နေတော့စိမ့်စိမ့်စားကြလေးကြီးမြင်လို့ရှိရင်နွားကလှမ်းနေတယ်ဒါပေမဲ့လို့ ကြောင်းတဲ့ပုဂ္ဂိုလ်ကထိမ့်တဲ့ပုဂ္ဂိုလ်ကနောက်ကနေပြီးတော့ထိတ်ချောက်နှစ်ဖားကျိုးဆောက်ဆောင်ဆွဲတော့နွားဟာခုနမစားတဲ့ဟာကြီးမစားတော့ဘူးဒီလိုပဲနွားကြောင်ကလောက်ပါများတဲ့ခါကျတော့နွားနားလေသွားတယ်နားလေသွားတယ်ဒါလိုပဲအခုတရားထုတ်လို့တော်တော်လေးအချိန်ကောင်းလာတဲ့ပုဂ္ဂိုလ်ကြီးပြန်ပြန်ရောက်တဲ့အခါမှာအာယုခံစားမှုနဲ့စပြီးတော့ တစ်ဖက်သွန်းရောက်ပေါ့ရောက်မဲ့အခြေအနေဆိုက်ဆိုင်တော့လဲစိတ်ကလေးတွေကသူကသွန်းနေဆက်ဆက်သွားမဲ့အခြေဆိုက်သွားအဲ့ဒီခါကျလို့ရှိရင်အချိန်ကြီးစိတ်ကလေးတွေနဲ့ပြန်ပြီးတော့ထိမ့်သိမ့်နေတယ်စိတ်ဖို့တဏ္ဍာဟောထိမ့်သိမ့်ပြီးတော့စိတ်အဆူစီမပြေတော့အကုသိုလ်ကရှင်းရှင်းလောက်ဖြစ်တော့ဘူးပေါ့မကင်းကြောင်းနဲ့ဟာတော့ဒါတော့ရှင်းအောင်ပါလိမ့်မယ်အဲဖြစ်သွားပြီဆိုလို့ရှိရင်အဲ့ဒါလေး သိရှိတတ်တယ်သိတတ်တာတွေ့တာဒေါသဖြစ်เสียလေးတွေပါလေးဟောဒီဓမ္မဒါလေးတွေနဲ့တွားပြီးတော့တွေ့လို့ဒေါသဖြစ်ပြီးတော့သိဆိုးပြီးတော့อืมဒေါသလေးဖြစ်သွားတဲ့အခါမှာရင်းနဲ့တစ်လုံးနဲ့သိပြီးတော့တုံနေခုံနေမသက်တာဒေါသတွေဖြစ်လာတဲ့အခါမှာမသက်မတာမသက်မတာပြီးပြင်မတော့ဒါမကောဘူးနောက်တာထိမ့်ထိမ့်ဆောက်ဆောက်မှာပဲဆိုတော့သင်္ကန်းတာလေးတွေလောလောဆယ်ရရသွားတယ် လောဘဖြစ်ကြတယ်တွေ့ပြီဆိုလို့ရှိရင်ဒုံဒီကောင်းမယ်ဒါလေးတွေသိစီတာတယ်လောဘဖြစ်တာလေးတွေဒီကတော့ဒါလေးတွေရှိမှပြီးတော့ပယ်လိုက်လို့ရှိရင်ကြောက်ကြောက်သွားတယ်တချို့ပြောကြတယ်တရားတော်ကြီးပြန်တော့အပြင်းရောက်မှာဒေါသကြီးပိုးပြီးတော့ကြီးတယ်လောဘကလည်းပိုးပြီးတော့ကြီးတယ်လို့ပြောကြတယ်အမှန်ကတော့ တရားစေတနာအတုပြီးပြန်သွားတဲ့အခါမှာလောဘပူကြီးတယ်ဒေါသပူကြီးတယ်ကိလေသာပူပြီးတော့များတယ်ဒီလိုတော့မဟုတ်ပါဘူးတရားအထုတ်တော့ထိုက်တဲ့တည်းကစိတ်ကဖြူစင်သွားတယ်အထူးအဖြင့်ကောနာဟိရုတ္တပအဖြူကံကကောင်းလို့စိတ်ကလည်းပဲဖြူစွတ်တဲ့လောက်ဖြူစွတ်သွားတယ်ကြီးညော်ကြီးကြွတ်သွားတော့အဝိတ္တအကွက်ပေါ်ပြီးတော့ဖြူသွားတယ်လို့လေ အဲ့တော့အဲ့ဒီအဖြူပေါ်မှာအမဲဆက်ကလေးနည်းနည်းကြလိုက်လို့ရှိရင်ငကောကအဖြူခံကအားကောင်းနေတော့အမဲဆက်ကလေးအဖြူကအဲ့ဒါဖြစ်တဲ့သဘောပါပဲတရားထုတ်သွားတော့အဖြူခံကတော်တော်လေးအချိန်ကောင်းတော့အဲ့ဒီကြားထဲမှာတခါတခါလောဘဒေါသဖြစ်เสียအကွက်ကလေးတွေပေါ်သွားလို့ရှိရင်ဟိုးအဲ့ဒီလောဘလေးဖြစ်တဲ့လောဘလေးဖြစ်တဲ့ဒေါသလေးကိုသိပြီကတာ သူ့ရဲ့တန်ကျက်ကလည်းပဲကိုယ်မှာသွားသွားပြီးတော့မှနှလုံးမှာသွားသွားပြီးတော့ရှိတတ်တယ်မတက်တာဘူးသူယောဂရလာမှဒီလိုတော့မဟုတ်ပါဘူးစီတတ်တာစီတတ်တာရိတ်ခမ်တန်ကျက်ပြင်းရိတ်ခမ်တန်ကျက်ပြင်းတော့အညီကျေးလေးတွေဖြစ်လာတယ်လည်းမကြိုက်နိုင်ဘူးတို့ဖြစ်လာပြီဆိုလို့ရှိရင်နှလုံးတွေပါလေပို့ပြီးတော့ဘာလို့ခုံတာအသားတွေပါလေလှုပ်တာတွေပြီးသားတော့ဒါတွေမဖြစ်ဘူးဖြစ်ရမှာကိုအဲ့ဒါဆက်ဆုပ်လာတယ်အဲ့ဒီဖြစ်တာကိုပဲကြောက်ကြောက်လာတယ် ဟောကြောင့်တော့ပို့ပြီးတော့ကူးဆိုင်ပို့ပြီးတော့ကူးဆိုင်တော့ပို့ပြီးတော့တတိစိတ်ချုပ်ကိုကဲမှုကအားကောင်းလာတော့စိတ်အစီအစီမပြဲမပြဲတော့ဟောပို့ပြီးတော့တရားတွေလည်းပဲညှိကျက်သွားတယ်စိတ်အစီအစီတွေပို့ပြီးတော့ညှိကျက်သွားတယ်အဲ့လိုဖြစ်တတ်တယ်တရားအမတုခင်ကလည်းတရားအထုတာကဘုန်းကြီးတို့စိတ်နေစိတ်ထားတယ်ကဘာနဲ့တူလဲဆိုတော့ဟိုဒီဘုကြောင့်လည်းကလက်ပြီးလို့ပဲဒီဘုကြောင့်လည်းလက်ပြီးကဒီတိုင်းဒီတိုင်းပဲ အမဲမြစ်ကြီးတက်နေတာပဲပါထုဆုံးရှိမှာပါထုဘာမှမရှိဘူးဟုတ်လားအမဲပေါ်အမဲထနေတော့ဘာထုတော့ဘာထုဟာပဲအဲ့တော့ဘာဝနာတရားတစ်ခုခုမရှိဘူးအခုလိုတိဋ္ဌာန်တရားမျိုးအာမထုတ်ဘူးဆိုလို့ရှိရင်စိတ်ကမြဲရမယ်အမဲကခံနေတာကိုဟိယုတ္တပမကောင်းတဲ့ကိုယ်လုံးရှိအပြုအမူတွေပေါ့ ဖြစ်ပေါ်လာမှာရှေ့ရမှာကြောက်ရမှာယုံမှုဆက်ဆုပ်ရမှာမသိဘူးမသိတော့ဒါတွေပဲထက်ခါထက်ခါတက်တက်တက်တက်နေတော့စိတ်ဟာအကွက်မပေါ်ခုနယူကြောင့်လည်းကလက်နီးဟာနေတိုင်းနေတဲ့အမဲကြီးထပ်ထပ်တင်းနေတော့အကွက်မပေါ်သလိုပေါ့ဘာမှသူရတယ်ဖြစ်တယ် ml l chidalid chi a lkl bụarụioca iwụaya yi k ciri amerika iio kwepụla စိတ်ကလေးကဒီမှာအကွက်ပေါ်လာတာအကွက်ပေါ်လာတာသမ်းမှန်ရှင်းရှင်းလေးဖြစ်လာတာအာထုရင်အာထုတော့တန်ရှင်းသွားမှာလေဒါတော့သိကြတယ်ဟွန်းသူတရားထုတ်တယ်ဆိုတာတနည်းအားဖြင့်အနှစ်နဲ့အလားလားဟိုအချိန်ကာလပေါင်းများစွာကစိတ်ရှင်မှာတက်နေတဲ့ကြီးကျော်တွေစိတ်ကျော်တုတ်တယ်လျှော့ဖို့ပေးတာပါပဲဒါပါပဲလျှော့ဖို့ပေးတာ ဒီနေ့နေ့တိုင်းကျော်ဖို့ပြီးတော့ကြီးရဲ့ကျွတ်ကျွတ်ပြီတော့ဘယ်လောက်ကျွတ်သွားပြီဆိုတာတော့ဒါတော့ပြောလို့တော့မရဘူးပေါ့နောက်တော့စတော်လေးအားထုတ်လို့ဉာဏ်လေးအစစ်စစ်တက်သွားတဲ့အခါကျမှမိမိရဲ့စိတ်ကြီးဟာကောင်းကောင်းကြီးကြည့်ယူစဉ်စဉ်တဏှာရှင်းရှင်းလေးတွေတွေ့လာတာစိတ်ကလေးအကွက်ပေါ်လာတာသိရတယ်အဲဒီခါကျတော့ချမ်းသာစိတ်ချမ်းသာတာတော့ သူသောတာပန်ဖြစ်သွားတယ်ဆိုလို့ရှိရင်တော့အထူးပြောစရာမရှိဘူးပေါ့ခုနရှုကံသိရိဥတ္တပဥစ္စာကပေါ့ခြေကံကကောင်းသွားတော့အပယ်လိုက်ကြတဲ့အလွန်ကြမ်းတမ်းတဲ့အောက်တူကြီးပြည့်ကြီးပေါ့လေကြည့်ရမှာယုံမှုဆက်ဆုပ်อืมရှက်တဲ့ကြောက်တဲ့သဘောတွေအားခံထားတော့အများကြီးတက်တာတော့မြင်ကြည့်မှုအများကြီးရသွားတယ်ကပိုက်ကဘာဆောင်တရားကြီးဆိုတာကိုကဘာဆောင်တရားကြီးရှိနေတော့ကို့အတွက်လည်းပဲဒီမှာသက်သာ ကိုယ်အကြောင်းပြုပြီးတော့လည်းပဲနိစ္စပုဂ္ဂိုလ်အစားအကုန်လုံးတက်တာဟောဒီနည်းနဲ့ပဲတကဘာလုံးပေါ်ဒီတရားတွေနဲ့ပြန်ပြန်ပွားသွားလို့ရှိရင်တော့သိကောင်းသိကောင်းပါလားဒီနည်းကကဘာငင်းကြရေးဆိုတာဒါမှကဘာငင်းကြရေးတယ်သူတို့အောနေတဲ့ကဘာငင်းကြရေးကဗဇာထက်ကဘာငင်းကြရေးတယ်ဒိဋ္ဌိရှိမှမရှိဘူးဘာမှသိမှမရှိဘူးသူတို့အောက်ကငင်းကြရေးအခုမှတကယ်ကဘာငင်းကြရေးတရားပဲနားကောင်းတာအဲ့ဒါဓမ္မသီရိဥဒ္ဒပဥစ္စာတော့ပြောသွားပြီ ဒီနေ့သုတကဏသုတဥစ္စာပြောရမယ်သုတဆိုတာကအကြအမြင်ပါပဲအကြကတစ်မျိုးအမြင်ကတစ်မျိုးအဲတရားစကားကိုသူတစ်ပါးထံကကြားနာမှတ်သားရလို့ဖြစ်စီသာဥစာရနေဖတ်ပြီးတော့မှတ်သားရလို့ဖြစ်စီရရှိတဲ့ တုတ္တလို့အာဂမတုတ္တလို့ခေါ်တယ်။ဘာတုတ္တလဲတော့အာဂမတုတ္တအကြတုတ္တပေါ့ဟုတ်တယ်မလားအကြတုတ္တပေါ့နားကကြားပြီးတော့နှလုံးသားထဲဆွဲပြီးအဲအတိတ်ကနားလည်ထားတာလေဒါအာဂမတုတ္တခေါ်တယ်အဲတော့ကိုယ်တိုင်တရားအထုတ်ကြည့်လို့ကိုယ်ပိုင်ဉာဏ်ဖြင့် သိမြင်ရတဲ့ဟာကအဓိကမသုတ္တလို့ခေါ်တယ်။ဘာသုတ္တလဲလို့အဓိကမသုတ္တ။ဟုတ်လားအဓိကမသုတ္တ။အမြင်သုတ္တပေါ့။ဟုတ်လားအကြာသုတ္တအမြင်သုတ္တ။ဟုတ်လားအဲသောတာပန်မှာဒီအကြာသုတ္တတဲ့အမြင်သုတ္တဥစ္စာတဲ့။ပိုက်သွားတယ်အကြာသုတ္တအမြင်သုတ္တဥစ္စာနဲ့ပြည့်စုံသွားတယ်တဲ့ဒီလိုဆိုတဲ့။ ဒါကိုနည်းနည်းပြုတ်ခေါ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ကိုယ်တည်းမှာယုတ်တရားနဲ့နာတရားဒီတရားနှစ်ပါးပဲရှိတယ်လို့ဘုန်းကြီးမြတ်စွာဘုရားဟောထားတာဇာဝိနာမှာရှိပြီးပြီနော်ယုတ်ဆိုတာကကိုယ်ကောင်းတယ်လည်းကြည့်တွေ့နေရတာပေါ့ဒီမှာဝိရိယတကူလုံးကောင်အမှန်တင်ရှားပါတယ်အဲ့ဒီတည်းကအကြောင်းအားလျော်စွာပေါ့ဒီမှာကွက်ကွက်ကွက်ကွက်ပြီးတော့ပေါ်လာတာလို့ မာတဲ့ရုပ်ရှိတယ်ပြော့တဲ့ရုပ်ရှိတယ်ပူတဲ့ရုပ်ရှိတယ်အေးတဲ့ရုပ်ရှိတယ်တောက်နဲ့တင်းနဲ့လှုပ်တဲ့ရုပ်ရှိတယ်အကြီးပြောတဲ့ရုပ်ရှိတယ်စိတ်ကသူ့သူ့ထိုင်းတဲ့ရုပ်ရှိတယ်တွဲတဲ့ခဲတဲ့ရုပ်ရှိတယ်မျက်စိရုပ်ရှိတယ်နားရုပ်ရှိတယ်ဒါကြီးဒါကြီးသင်ချတာမလားအဲအပေါင်းလိုက်အနေနဲ့အဲ့ဒီတဲ့အပေါင်းလိုက်တဲ့ကအစိမ့်စိမ့်ပေါ်နေမှာခွဲပြီးတော့ကြည့်လို့ရှိရင်ဒါရုပ်တရားတွေဆိုတာအနတ်သင်ချတယ် အဲဒီရုပ်တရားတွေကသူတို့အနေနဲ့ဆိုဘာမှမသိတော့ဘူးအသိခံတက်တက်ဟုတ်လားနာတရားဆိုတာကအဲဒီရုပ်ကိုကြီးအမိပြုပြီးတော့သိသိသွားတာမျက်စိရုပ်မိပြုပြီးတော့မြင်သိတာနားရုပ်ကိုမိပြုပြီးတော့ကြားသိတာနှာခေါင်းရုပ်ကိုမိပြုပြီးတော့နားသိတာကြားရုပ်ကိုမိပြုပြီးတော့ကြားသိတာအဲအရသာသိတာကိုယ်ရုပ်ကိုမိပြုပြီးတော့ထိသိတာအခုမာတိပြောတိပူတိအေးတိတောင်းတိတင်းတိလှုပ်တိမဖြစ်ဘူးလားကိုယ်ရုပ်ကိုမိပြုပြီးတော့ဖြစ်သွားတာစိတ်နှလုံးအမိပြုပြီးတော့ စိတ်ကူးကြံစီအတိဖြစ်သွားတာဟုတ်လားဒီဆောင်ပြီအဲ့ဒါနန္တရားခေါ်တာနန္တရားကတော့အကောင့်ထဲတော့ရှာလို့မရဘူးသို့တော့သိနေတဲ့သဘောလေးကနာမ်ပါပဲလို့ဒီလိုပြောလို့ရှိရင်နားလည်တယ်မလားအဲနန္တရားကတော့အာယုရှိအာယုရှိတတ်တဲ့သဘောတဲ့ယုတ်တရားကတော့အာယုမရှိဘူးအာယုမတိတတ်တဲ့သဘောတဲ့ဒါဒီဘုန်းကြီးတို့ကြားဘူးနားပါရှိတယ်နော်အဲ့ဒီလိုတရားစကားကို ကိုတပူထံကကြာရလို့ပဲဖြစ်ဖြစ်သာဥစာရန်ဖတ်ရလို့ပဲဖြစ်ဖြစ်ပေါ့သိရှိရအဲ့ဒါအာဂမတုတ္တခေါ်တယ်နားလည်လားအကြတုတ္တဟုတ်နော်မလားအကြတုတ္တဆိုကြပါစို့ကူဝမ်းမိုက်စိုက်ထားတဲ့အခါတက်ချူသွင်းလိုက်တဲ့အခါကျတော့ဘာဖြစ်ဒီဝမ်းမိုက်ကဖောက်တယ်ဖောက်ဆိုအပြောပေါ်သဘောကတော့ဘာလို့တောင်းတာတင်းတာလှုပ်တာဟုတ်လားဒါပဲမဟုတ်လား အဲ့ဒီကြောင့်နဲ့တင်းနာလောက်တာကဝါရုပ်ဖတ်တာပါယုတ်တရားပဲမလားသူ့ကိုစိုက်ထားလို့ဒီပုံမှာသိကလေးကြာသွားလို့ရှိတောင်းတော့တင်းတော့လို့သဘောလေးကြီးပြီးသွားတာပါတော့ဒီနာအာမထုတ်ခြင်းကအာထုတ်ခါသာကဆရာမြတ်ကခွဲ့ပြလို့ဟောပြလို့ဒါသိရတာအဲ့ဒါအာဂမတုတ္တနားရတယ်နော်အဲ့ဒီအာဂမတုတ္တအကျတုတ္တအမိပြုပြီးတော့ 1 byte ကိုစိုက်ပြီးတော့ကြည့်ကြီးကလေးဖောင်းတက်တာကြီးကလေးဖောင်းတက်တာစိုက်ပြီးတော့ဖောင်းဆုံးသွားတဲ့အထိလုံးလာစိုက်ပြီးတော့ဆွဲဆွဲမြဲမြဲရှုလို့ဒီပေါ်မှာစိတ်ကလေးကြသွားတဲ့အခိုက်ဖောက်မှုခေါ်တဲ့တောင့်သဘောတင်းသဘောလှုပ်သဘောလေးကိုသိမသွားဘူးလားဒါကိုယ်တိုင်အားထုတ်လို့သိရတာဟုတ်မလားအဲ့ဒီကိုယ်တိုင်အားထုတ်လို့ကိုယ်ပိုင်ဉာဏ်နဲ့သိရတာကအဓိကမှသိတာလို့ခေါ်တယ် အမြင်သုတ္တနော်နားလည်တယ်နော်အဓိကမသုတ္တအစ်တော်မဟုတ်ဘူးပေါ့အဓိကမသုတ္တဆိုတာကဟိုအဲသောတာပန်ဖြစ်သွားတဲ့ခါကျမှအငြိမ့်အငြိမ့်တကူတစ်ခါလေးရသွားဟုတ်တယ်မလားအဲ့ဒါမှတကယ်အဖြစ်ပေါ့အဲ့ဒီတကယ်အဖြစ်ရရှိရေးအတွက်ရှိပိုင်းကနေပြီးတော့ဓမ္မကိုယ်တွေ့ဉာဏ်မြင်ပေါ့လေကိုယ်တည်းကသဘောတည်းမြင်လာဟုတ်လားအဲ့ဒါအဲ့ဒါအဓိကမသုတ္တခေါ်တယ်ပြီးတော့မှတ်ပါများလို့ရှိရင် အောင်းနာလေးမလိုက်တဲ့အခါမှာတောင်သဘောတင်းသဘောလှုပ်သဘောကတခြားသူ့သိတာလေးကတခြားကွဲမလို့ဘူးလားဟောတောင်နာတင်းနာလှုပ်တာလေးကဘာလို့ရုပ်သူ့သိတာလေးကဘာလို့တော့နာဟောကွဲပါတော့အဲ့ဒါအဓိကမသိတာပါလေဒီကမတုတ္တစစ်ကြီးတော့ဘုံပေါ်လေစစ်ရရှိရတဲ့သူကအခြေခံပဲအခြေပြေးပါရမလားဟိုဒါနကုသိုလ်ပြုတဲ့အခါမျိုးမှာမပြုခင်ကရှေ့ပိုင်းပုပ္ပစေရနာတွေဖြစ်နေရဆိုတာလေအဲ့ဒီပုပ္ပစေရနာလဲ အဲဒါနာထဲမှာပါနေအဲ့ဒါမလားဒီလည်းပဲအဓိကမသုတ္တအဖြစ်ရရှိရေးအတွက်ခြေပိုင်းကကိုယ်တိုင်အားထုတ်ကြည့်လို့ရှုစရာတခြားရှုတာတခြားကိုယ်ပိုင်ညာနဲ့ကွဲပြီးတော့တည်သွားတာအဲ့ဒါအဓိကမသုတ္တတဲ့အမြင်သုတ္တခေါ်တာဘာလို့မလားအကြာသုတ္တအမြင်သုတ္တအဲ့ဒီသုတ္တနှမျိုးလာပြည့်စုံဥစ္စာသုတ္တဥစ္ သောတာပန်မှာအဲ့ဒီသုတနှမျိုးနဲ့ပြည့်စုံတယ်အဲ့ဒီသုတဥစ္စာပိုင်သွားတယ်နားလည်လားနားရှင်းပြီနော်နားရှင်းဟုတ်ပြီးတော့နောက်တစ်ခုကသာဂဒနာသာဂဒနာဆိုတာကသီကံဝေနှစွန့်ကျဲမှုဥစ္စာဝိတို့ဘုရားဘာသာကိုသိကြတဲ့ပုဂ္ဂိုလ်များဟာ သာသနာနဲ့ပတ်သက်တဲ့ပိကန့်ဆိုကျဲမှုပိစ္စကြုံကြိုက်လာပြီဆိုလို့ရှိရင်လက်နှီးကြရလားနေပါဘူးဟုတ်လားကိုအတိုက်တန်နဲ့ကိုဓမ္မစွန့်ကြဲကြတာပဲမလားသောတာပန်မဖြစ်ခင်တဲ့ကူကရိုးရိုးခါတဲ့ကူကမြတ်စာကဥစ္စာဆိုတာရှိနေပါတယ်ဒါပေမဲ့လို့မပိုင်သေးဘူးဟုတ်လားသောတာပန်ဖြစ်သွားတဲ့ခါကျတော့ပိုင်နေတယ်သောတာပန်ဟာ အဲအလှူရက်လက်နဲ့မကွာပဲဒီမှာတော့ဟုတ်လားဒီလာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုသိကံစုံကျဲဝေငှဖို့ရအတွက်သူ့မှာအစဉ်တင့်လောက်ရှိအဲဒီကနေ့အခါမျိုးမှာလည်းပဲလောကီကောင်းကျိုးမပြောင်းမရှိဘဲနဲ့လွတ်လွတ်လပ်လပ်ပေါ့ထက်တန်းကြကြလောက်တဲ့အလိပါတယ်မုဒ္ဒသာကြီးဆိုတော့လွတ်လွတ်လပ်လပ်လောက်တယ်ဟုတ်လားအဲမပြောင်းလဲမနဲ့လောက်တဲ့တာအဲ့ဒါလေး ဘာဖြစ်လို့ဗုဒ္ဓဇာတိလို့လလလုတ်တဲ့အဆင်းရောက်ရတယ်ဆိုတော့ဘုန်းကြီးတို့တရားအထုတဲ့ဥပဒနာဉာဏ်ကိုအစဉ်တိုင်းတက်ပြီးတော့နောက်ဆုံးအနိဒာနိဗ္ဗာန်သတ္တပတ္တိမညာပူညာနဲ့တွေ့ရှိသွားတဲ့အခါအပယ်လားစီတတ်တဲ့ကိလေသာတွေကိုတခါတည်းကိုပြန်လည်းမရှိဆွန့်ချပလိုက်ဟုတ်လားအပယ်လားစီတတ်တဲ့ဒီကိလေသာတွေမရှိတော့ဘူးဆိုတော့သူ့အကြောင်းခံပြီးတော့ဖြစ်နိုင်တဲ့ဒုစရိုက်အကုသိုလ်တရားတွေအဲ့ဒါတွေလည်းပဲဆွန့်ချပလိုက် ဟုတ်လားကိလေသာလည်းမရှိတော့ဘူးအပယ်လားကြောင့်ကံဒီလည်းမရှိတော့ဘူးဆိုတော့အပယ်ဘဝသွားပါမလားအဲ့ဒီဘဝဝိပါကကိုခေါ်တဲ့အဲ့ဒီဘဝကိုလည်းဆုံးချပြီးသားဖြစ်သွားတယ်အဲ့ဒါကတကယ်အစ်စ်ဟုတ်လားစာကဆိုတာဆွန့်လွတ်လိုက်တာဆွန့်လွတ်လိုက်တာဘယ်တော့မှပြန်ပြီးတော့မကောက်တော့မယူတော့ဘူးဆိုတဲ့အနေနဲ့ပေါ့လေဆွန့်လွတ်ချလိုက်တာတော်တော်ဖြစ်သွားလို့ရှိရင်ပယ်အပယ်လားစီတတ်တဲ့ကိလေသာတွေကံတွေကလည်းဆုံးချလိုက်တာတဲ့အဲ့ဒါကအစ်စ်ဟုတ်လား အဲ့ဒီနောက်ပိုင်းမှာသောတာပန်ပုဂ္ဂိုလ်ကလှူစရာရှိရင်လွတ်လွတ်လပ်လပ်လှူတတ်မစားမတော့ဖဲနဲ့တော့မှလှူတတ်တယ်နားတယ်ဒီလောက်ကြည့်တရားတရားကြီးကောင်းသွားတာတရားလက်ထက်ကလေဟိုတရားတရားကောင်းမှုသုဘဝါဒဆိုတာအမျိုးသမီးတယောက်ရှိပါတယ်ဒီကအမျိုးသမီးတယောက်တော်တော်တရားတရားကောင်းပါတယ်ဒီကသူတို့ကဒီတရားထုတ်နေတဲ့ပုဂ္ဂိုလ်တွေ ညာနေပြီးသွားတာဘာလို့လဲပြဘာလို့လဲပြသူကမေးတာသူတို့သာသနာပြုပုံလေးတွေကတဲတူတူကြကောက်တယ်ဒီမှာလည်းသုံးလုံးတော့ပါရလားဗျဒီကလုံးတော့ပါရလားဗျနေရာထိုင်အစီပြီးပါရလားဖြီးပြီးဖြီးလုံးတော့ပါရလားပေါ့ညကထောက်ထမ်းတာသူကညကရှိတယ်ကိုယ်တိုင်ကိုကြကတ်တယ်ကိုယ်တိုင်ကိုကြပဲခါတယ်လူလေးစသလုပ်တယ်ဆိုတော့နည်းနည်းကြွေးကြမဟုတ်ဘူးသူတို့သာသနာပြုပုံလေးတွေကတဲအားရကြကောက်တယ်တစ်ချိန်မှာနေမကောင်းတဲ့ကိုယ်တော်တော့ပါ သွားပြီးတော့တွေ့တယ်အရှင်ဘုရားဗာများအလိုရှိတယ်။တာသွတ်ပြုတ်လေးများရလို့ရှိရင်တော့အားကနင်းနေတော့ဒါပြည့်ညတ်နေမယ်။จิตာသုတ်ပြုတ်ဖြစ်ဖြစ်စိတ်သာသုတ်အမဲသာသုတ်ပြုတ်ဖြစ်ဖြစ်ဘောဓိသာသုတ်ပြုတ်ဒါလေးရရင်ကောက်ပါပဲပေါ့။ယုဒမီကအိမ်သွားတဲ့အခါအဲ့ဒီချိန်ကလည်းပဲသားတွေပါပြီးမတတ်ဘူးအမိတ်ထုတ်ထားတာပဲ။ ဒုမလို့ဒီနေ့အကြောင်းလည်းပဲရှိနေရှိမှာမသားရမရှိဘူးမရှိတော့သူ့မှာအခက်အခဲရှိအဲ့တော့ဒီကိုတော့အားနဲ့တော့ဒီသူ့ပြုတ်လေးကြိုက်ရလို့ရှိရင်အားရှိပြီးတော့ဒီတရားတွေပါလေအားထုတ်နိုင်မှာပဲသာသနာကိစ္စဆောင်ရနိုင်မှာပဲဆိုတာစိတ်ကတောင်းတာပြီးတော့နေတာလေနောက်ရသူဘာလုပ်ကြလဲဆိုတော့အင်္ဂါနဲ့ဝင်သွားပြီးတော့သူ့ပေါင်နှက်ကွက်ပြီးတယ်ကောင်းတာကအဲ့ဒါပြုတ်ပြီးလိုက်တယ်ပြုတ်ပြီးလိုက်တယ်ဆိုတာတရားဒါတော့ဒီကောင်းတာပေါင်သားတော့မှမညာမတားနဲ့ဒီမှာတီးပြီးတော့ သာဆုပ်ပြုတ်လုပ်ပေးလိုက်တာတလောက်ရှိပါလိမ့်သို့တော့ရဟန်းတော်များကလူသားတော့မစားရဘူးပြောတာဟုတ်လားလူသားတော့မစားရအဲ့ဒါလောက်ရှိသို့တော့သူစေတနာကအကျိုးပေးတော့သူပြီးလိုက်လို့ဟိုအသားလည်းပဲဟွန်းအသားနေရာလည်းပြန်ပြီးတော့ဖြည့်သွားပါတယ်ဆိုအဲ့ဒါလောက်ရှိသရတရားကောင်းနေရတယ်မစားမတော့ဖဲနေတော့မှကိုအသားတော်မှညာမလာပဲနဲ့သူွက်ပြီးပြီးတော့ဒီတန်းကြတာအဲ့ဒါသာဂတနာလို့ခေါ်တယ်နော် သာဂတနာနဲ့ပြည့်စုံတယ်တဲ့သောတာပန်ပုဂ္ဂိုလ်များအဲနောက်ဆုံးကတော့ပညာဝေတ္တမတမနာခုနှစ်ခုမြောက်ရှိဖြစ်တဲ့ပညာဥစ္စာတဲ့ပညာဥစ္စာဆိုတာဘုန်းကြီးတို့ခုနသောသောပိုင်းကပြောခဲ့တယ်အဲအကြာတုတ္တအမြင်တုတ္တလည်းပဲပညာလည်းပါတာပဲနော်တုတ္တမယဉာဏ်ဆိုတာဒါအကြာဉာဏ်ပေါ့ဒီကမယဉာဏ်ဆိုတာကအကြာအမိပြုပြီးတော့အကြာတုတ္တအမိပြုပြီးတော့ တွေးစတဲ့ညာသီလမြညာခေါ်တယ်။ဘာဝနာမြညာဆိုတာကုသိုလ်အားထုတ်လို့ကိုယ်ပိုင်တွေးရတယ်။ဟုတ်လား။ကိုယ်ရဲ့သိပြီးပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှိတဲ့ခါကျတော့ဟိုကသာရကျွန်းတဲ့အတိုင်းယုတ်ဆိုတာနာဆိုတာကိုယ်တိုင်တွေးရမှာလား။အဲ့ဒါဘာဝနာမြညာခေါ်တယ်။နော်။အခုကယုတ်နာလို့ကြားခဲ့ရတာကသုတမြညာခေါ်တယ်။အားထုတ်လို့တွေးတာကဘာဝနာမြညာခေါ်တယ်။အကြောင်းကျူတာရှိတာပဲဆိုတာပေါ့လေ။ဘုရားကကြားခုနာပါဘူး။လက်တွေ့အားထုတ်တဲ့ခါကျတော့ဟောအကြောင်းနဲ့အကျိုးနဲ့ကိုယ်တိုင်တွေးတာ။ ဟိုဆန့်ထားတဲ့လက်ကလေးကိုတော့မယ်ပြီပရမဘာဖြစ်မလဲကိုယ်ကျင်တာလေကိုယ်ကျင်လို့ကိုယ်ကိုယ်လာတယ်မလားကိုယ်ကျင်တာကအကြောင်းတရားကိုယ်တကာပဲဆိုအကျိုးတရားနော်အဲအကြောင်းနဲ့အကျိုးနဲ့ဒါကိုယ်တိုင်သိတာအဲ့ဒါဘာမှမမြင်ညာခေါ်တယ်ယုံနာလေးရောမျက်စိရဲ့သဘောပဲဆိုတာဟိုတုန်းကကြာဘူးနာကသုဒ္ဓမြညာညာမလားလက်တွေအားထုတ်လို့ကြောင်းကျိုးဆက်နေပြီးတော့ဖြစ်နေတဲ့ယုံနာတရားတွေဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားပုံနဲ့မြင်ပြီးတော့ပြောက်ကြားပြီးတော့ပြောက်နားပြီးပြောက်စားပြီးပြောက်ဖြီးပြီးပြောက်တီးပြီးပြောက်ဟုတ်လားမလားပူပြီးပြောက်အေးပြီးပြောက်ဆိုတာ ုပေါ်ပြီးတော့ပြောက်ပြောက်သွားတဲ့ဟာလေးကြီးကိုယ်တိုင်တွေးလိုက်အဲ့ဒါဘာဝနာမြတ်ညာခေါ်တယ်။ဟုတ်လား။အာကုဇရာမဟုတ်ဘူးကြောက်ဇရာကောင်းမလို့တွေးလိုက်တဲ့ဘာဝနာမြတ်ညာခေါ်တယ်။သူသဘောတိုက်ပြီးဖြစ်ပုံလေးတွေးလိုက်အဲ့ဘာဝနာမြတ်ညာခေါ်တယ်။ဟုတ်လား။အဲ့ဒီညာလေး။အခုတင်မှာကတော့သုတမြတ်ညာ၊သီလမြတ်ညာနေနဲ့အခုဒီမှာဘာဝနာမြတ်ညာနဲ့ဖြတ်နေတယ်ဆိုတော့အဲကြားပြီးတော့သိရတဲ့ကိစ္စတွေမှာတော့ဗာလေသုတမြတ်ညာအဓိကဖြစ်တယ်ပြာဏဖြစ်တယ်နော်။ လက်တွေ့အားထုတ်လို့သိရတဲ့အရာတွေမှာတော့ဘာဝနာမြညာအဓိကဖြစ်တယ်။ဒီတမှာပြတာကတော့ဘာဝနာမြညာကိုပြတာ။ဘာဝနာမြညာဘယ်ရည်ယူရမလဲဆိုတော့သူတရားထုတ်တဲ့အခါမှာယုံနာနေပိုက်ချသိမှုကအစဥပဒနာဉာဏ်ကြီးစစ်စစ်တက်သွားတာ။အဲ့ဒါပြီးမှာ။ဟုတ်လား။အဥပဒနာဉာဏ်ကြီးပြည့်ပြည့်စုံပြီးတော့နောက်ဆုံးဖြတ်ကလေးဆိုအနိဒာနိဗ္ဗာန်ကိုသောတပတ္တိမညာပူညာနဲ့ပြီးသွားတာ။မေပညာကိုပညာဟုတ်လား။ အဲ့ဒါပညာဥစ္စာတဲ့အဲ့ဒါဒီပိုင်သွားပြီနော်ပိုင်သွားပြီသောတာပန်မှာပိုင်သွားတယ်ပညာနဲ့ဟုတ်လားဉာဏ်နဲ့ပိုင်သွားတယ်အဲ့တော့အလုံးပြစ်လိုက်မယ်ဆိုလို့ရှိရင်ပါတယ်တော့ဘုန်းကြီးတို့တတ္တာဒနာသရတရားဥစ္စာဟုတ်လားမလားသီလဒနာသီလဥစ္စာပြီးတော့ရှိရိဒနာအဲ့ဒါအရှက်ဥစ္စာဟုတ်လား ပတ္တဗဒနာအကြောင်းဥစ္စာသုတဒနာအကြံဥစ္စာသာဂဒနာသွန့်ကျဲဥစ္စာဟုတ်တော့လားသွန့်ကျဲမှုဥစ္စာပညာဒနာအတိပညာဥစ္စာအလုံးပဲတစ်ခုရှိတော့ခုနှစ်ခုအဲ့ဒီခုနှစ်ခုကိုပါဠိလိုအရိယဒနာလို့ခေါ်တယ်ဗမာလိုကရှုစင်မြင့်မြတ်သောအရိယပုဂ္ဂိုလ်တို့ရဲ့ဥစ္စာတဲ့ကိုယ်ပိုင်ဥစ္စာခေါ်တယ်ဟုတ်လားအဲ့ဒီသောတာပန်မှာအဲ့ဒီဥစ္စာခုနှစ်မျိုးနဲ့ တပါးလည်းပြည့်စုံသွားတယ်တဲ့ဟုတ်လားအရိယဥစ္စာခုနှစ်ပြားကောင်းစွာရသည်ပြီတဲ့ဘုရားသွားတော့ရသွားတာတတ္တဗပုဂ္ဂိုလ်ရသွားတာဘသူကရသည်တာတော့ရအောင်လုပ်ပြီးတာတော့တတ္တပတ္တိမက်ကရအောင်လုပ်ပြီးတတ္တပတ္တိမက်ဖြစ်လိုက်တာနဲ့အရင်းနဲ့ဘာကိုဖြတ်ကလေးဆိုမျက်မှောက်ပြုကြည့်လိုက်တာနဲ့ပဲတခါလေအဲ့ဒီသောတာပန်ပုဂ္ဂိုလ်မှာအဲ့ဒီဥစ္စာခုနှစ်မျိုးတခါလေပိုင်သွားတယ်ဒီလိုဆိုလို့လေဟုတ်လားကျဲအဲ့ဒါလေးဆိုကြရမယ် အရိယဥစ္စာခုနှစ်ပြားကောက်သွားရစေသည်အရိယဥစ္စာခုနှစ်ပြားကောက်သွားရစေသည်အရိယဥစ္စာခုနှစ်ပြားကောက်သွားရစေသည် နားလည်ပြီနော်ဒါဥစ္စာဟိုတနေ့ကဘုန်းကြီးအခြေခံပြီးတော့ပြောခဲ့ပါတယ်လောကမှာသိမ့်နဲ့ခြီးပြီးတော့တန်ဖိုးရှိတယ်အဲကြောက်တံပရမယာတွေပေါ့လေဒါလောကမှာဥစ္စာတွေမှာသိမ့်ပါတယ်ဒါပေမဲ့လို့အဲ့ဒီဥစ္စာတွေကအန္တရာယ်လည်းရှိတယ်သူအဲ့ဒါမှနော်အဲပစ္စည်းတွေကလည်းရုပ်တုဖြစ်နေတော့မမြဲဘူးပစ္စည်းပိုင်တဲ့ပုဂ္ဂိုလ်ကလည်းမမြဲဘူးဟုတ်လား အဲတော့ကိုအသက်ထင်ရှားရှိနေတဲ့အခါမှာဥစ္စာကလည်းပဲအန္တရာယ်ကျင်းတယ်ကိုယ်ကလည်းပဲအန္တရာယ်ကျင်းတယ်ထားပါဘူးနောက်ဆုံးသိတဲ့အခါကျတော့အဲဒါကြီးအကုန်လုံးထားကြရဒီလိုမလားထားကြရယူလို့ဖြစ်နိုင်တဲ့ဥစ္စာကတော့ဟောဒီကုသိုလ်ဥစ္စာပဲနော်ကုသိုလ်ဥစ္စာပဲကုသိုလ်ဥစ္စာဆိုတာကဒါနကုသိုလ်ဥစ္စာ ဒါတစ်မျိုးပြောလို့ရှိရင်ဟုတ်မလားသီလကုသိုလ်ဥစ္စာဘာဝနာကုသိုလ်ဥစ္စာကုသိုလ်တရားနာကြားလို့ဖြစ်ပေါ်တဲ့ကုသိုလ်ဥစ္စာပြီးတော့ပါတော့အဲတရားဟောကြားလို့ဖြစ်ရတဲ့ကုသိုလ်ဥစ္စာဟုတ်မလားအဲအထူးအကျေကုသတိပ္ပံတရားတွေအားထုတ်လို့ဉာဏ်ကြီးအစဉ်စဉ်ပြည့်ပြီးတော့နောက်ဆုံးဉာဏ်နဲ့ပါတတ္တပတ္တိမညာဘူညာနဲ့တွေ့လိုက်ပြီဆိုလို့ရှိရင်ဘ누구ကဖြစ်ဖြစ်မပြည့်ပြင်ထင်လောက်တဲ့တတ္တာအစာကြီးဥစ္စာတွေဟုတ်လား အဲ့ဒီဥစ္စာကြီးကတော့ကိုယ်ပိုင်ဥစ္စာကြီးပဲသူကကျန်ကန်ညမှာဘုန်းကြီးတို့ပြထားတာကအနုခာမိကဥစ္စာလို့ခြုံပြီးတော့ပြထားတယ်အနုကမိကဆိုတာကဒီကုသိုလ်ရှင်ကုသိုလ်ဥစ္စာရှင်နောက်ကိုအဲကပ်ပြီးတော့လိုက်ဥစ္စာခေါ်တယ်လူသွားလို့ရှိရင်ဘုန်းကြီးတို့အရေးထားလို့ရကြရလားမရဘူးအရေးကတော့ဘာတခါတည်းကပ်ပါတာပဲဟုတ်လား လူလောက်ကြရင်အရေးကလည်းလှုပ်ရှားတာလူသွားရင်အရေးကလည်းကပ်ပြီးတော့လိုက်တာဟုတ်လားအဲ့ဒါအနုကံမိကဥစ္စာခေါ်တယ်ထားတယ်လို့မရကိုကမယူကြည့်ပေမဲ့လို့ပါမှာပဲဟုတ်လားပါမှာပဲဒါသိကြတယ်ဒါပြမှာတယ်ဘယ်နဲ့ထည့်သွားတယ်ဆိုတော့ဘယ်နဲ့ထည့်သွားဖို့ပုံသူပါမှာပဲဟုတ်တယ်မလားလူသွားတဲ့ကအရေးဘယ်နဲ့ထည့်သွားတယ်အိတ်ထဲထည့်သွားတာပြည့်ထည့်ဘယ်နဲ့ထည့်သွားတယ်ကောင်းမွန်ရွက်သွားတာကောင်းမွန်ဆံပိုးသွားတာလည်းလွတ်သွားတယ်ဟမ် ကပ်ပါလာတာပဲဟုတ်လားမလားသူထဲเสียသူကြားမရှိဘူးအလိုလိုပါကပ်ပါပြုထားတဲ့မသေးခင်ပြုထားတဲ့ကုသိုလ်တွေမျိုးမျိုးတွေကအဲ့ဒီလိုပဲလူသွားအရေးပါရလို့ကောက်ကောက်လိုက်ပါတတ်တယ်တဲ့ဒါကြောင့်သူ့ကိုအနုကာမိကဥစ္စာလို့ခေါ်တယ်ဟုတ်လားအဲ့ဒီဥစ္စာကမြင်စကောင်းတဲ့ယုတ်တုမဟုတ်တော့ဘယ်သူကအနိုင်ကျင့်နိုင်မလဲဘယ်တစ်ခုကလာပြီးတော့တိတ်တိတ်ခိုးယူနိုင်မလဲဘယ်တစ်မြတ်ကလာပြီးတော့တိုက်ယူနိုင်မလဲ ဘယ်အလူချမ်းကတိတိတိလာပြီးတော့မှလက်နဲ့ကြပြီးတော့ယူပါနိုင်မှာမလဲဘယ်ပုဂ္ဂိုလ်ကအာနာသိမ့်သုံးပြီးတော့သိမ့်နိုင်မှာမလဲသိမ့်နိုင်ဘာမှနောက်ကျန်ဖြစ်တာဟုတ်လားဒါမလို့သူ့ကိုအတ္တိယလို့လည်းခေါ်တယ်အတ္တိယအနိုင်ပြစ်မခံရတာတဲ့ဟုတ်လားအနိုင်တက်ကြည့်ပြီးတော့အသိမခံရတဲ့ပစ္စည်းပဲမြင်မမြင်ရပဲဟုတ်ရမလားကိုယ်နဲ့မကွာတခြားပါပါနိုင်နေပြီးတော့အနိုင်ပြစ်မခံရဘူး ဘယ်လောက်ကောင်းတယ်ဒီစီဟုတ်တယ်မလားအဲတခြားပစ္စည်းတွေကတော့အကုန်လုံးအနိုင်ကျခံရတာလည်းရှိတယ်ဟုတ်လားပြီးတော့တခြားအဲဘဝတစ်ပါးသွားတဲ့အခါလည်းယူလို့မရဘူးဘုဒ္ဓမြတ်ဘုန်းကြီးများပြောခဲ့တယ်အရှင်ဗရထပါဠအကြောင်းပြောခဲ့တယ်မလားအဲဓမ္မဒီတာတရား၄ပါးမှာလေအတ္တကောလောကောတပ္ပံဘာဟယကမ္မဉာဏ်ဟုတ်တယ်မလားလောကသူရောကိုယ်ကတတ္တဝအပေါင်းအတ္တကောကိုယ်ပိုင်ဥစ္စာမရှိပါတဲ့။နို့ကိုလုံလဝရိယနဲ့ကိုရှာဖွေပြီးတော့ စုဆောင်းထားတဲ့ပစ္စည်းဥစ္စာတွေကကိုယ်ပိုင်မဟုတ်ဘူးလားလို့မေးစရာရှိပါတယ်။ဟုတ်လား။ဒီလိုလောကအနေရတော့ဒါကိုယ်ပိုင်ဥစ္စာတော့ကိုယ်ပိုင်ဥစ္စာပါပဲ။ဟုတ်လား။ကိုယ်ပိုင်ဥစ္စာလို့ဆိုရတာပါပဲ။ဒါပေမဲ့လို့ကိုယ်အနိုင်ကျင့်တဲ့ပုဂ္ဂိုလ်တွေကပေါ်သွားလို့ရှိကိုယ်ပိုင်ဟုတ်သေးရဲ့လား။မိပြည့်စီမယ်ရေးပြည့်စီမယ်တကူအန္တရာယ်တွေ့မယ်ဆိုလို့ရှိဘယ်လိုလဲကိုယ်ပိုင်လေလား။ ပိုင်ဘူးဟုတ်တယ်မလားအဲနောက်ဆုံးကွယ်လွန်သွားတဲ့ခါကျတော့ယူလို့ရလားဘာမှယူလို့မရဘူးတပ္ပံဘာဟယကံမဏိအကုန်လုံးထားခဲ့ပြီးတော့သွားရမှာနော်လားယူလို့မရကိုယ်ပဲဥစ္စာမရှိပါစွန့်ခွာသွားရမည်တကားဆိုတာကရှင်ရထဘာလာကဓမ္မဒုဒိကမြတ်စွာဘုရားအနေကြားတဲ့တည်းယူသွင်းချက်ပေါ်ပြထားတာဟုတ်တယ်မလားပြီးတော့ထားရမယ့်ပစ္စည်းတွေကအမျိုးအစားနဲ့ခွဲလိုက်မယ်ဆိုလို့ရှိရင်၃မျိုး ယူလို့ရနိုင်တဲ့ပစ္စည်းကတစ်မျိုးပဲအလုံးပေါင်းတော့ဘယ်နှမျိုးရှိတော့ပစ္စည်းလေးမျိုးဥစ္စာလေးမျိုးဟုတ်တယ်မလားအဲ့ဒီဥစ္စာလေးမျိုးကဒီသာဝရဥစ္စာဒီဇေကမဥစ္စာသုံးအင်္ဂသမဥစ္စာနဲ့လေးအနုဂ ामी ကဥစ္စာတဲ့ဥစ္စာပဲမျိုးရှိပါတော့မျိုးကဘာပါတော့သာဝရဥစ္စာဇေကမဥစ္စာ ရှင်ကသမဥစ္စာနဲ့အနုကာမိကဥစ္စာဟုတ်လားဥစ္စာ၄တာအဲကွဲပြားဟန်နဲ့ကြံ့ကံဤတို့မိတ်ဆိုပြဒါတော့မလားကြံ့ကံဤတို့ပြပါလေဟွန်းကျဲအဲ့ဒါလေးဆိုကြည့်ကြစို့ဥစ္စာ၄တာကွဲပြားဟန်ကြံ့ကံဤတို့မိတ်ဆိုမိတ်ဆိုပြ ဥစ္စာလေးတံကွဲပြားဟံကျန်ကံဤသို့မိတ်ဆိုပြဥစ္စာလေးတံကွဲပြားဟံကျန်ကံဤသို့မိတ်ဆိုပြဟုတ် ၄ပါးတွေကပထမဆုံးသာဝရဥစ္စာဆိုတာသာဝရဆိုတာကတည်တတ်နေတယ်ဆိုတဲ့အဓိပ္ပာယ်ရတယ်။ရွှေ့လို့ကြောင်းလို့မရဘူးဆိုတဲ့အဓိပ္ပာယ်ရတယ်။အဲတော့ခွေးတို့ကရွှေ့လို့ကြောင်းလို့မရတဲ့ဥစ္စာတွေကဘာတွေတော့လေတို့ရာတို့ဟုတ်တယ်မလား။အမှန်ခံရတဲ့တိုက်တာကြီးတို့ပေါ့လေရွှေတွင်းတို့ငွေတွင်းတို့ရေနံတွင်းတို့ဆိုတာပေါ့ပိုက်ဆိုင်တဲ့ပုဂ္ဂိုလ်တွေတဏှာမှာအခြားတဏှာပြောင်းပြသွားပြီဆိုလို့ယူလို့ရရလား။မရဘူး။အဲဒါသာဝရဥစ္စာခေါ်တယ် လူတွေမှာဆိုလို့ရှိရင်များများလေဒီယာတွေအဲခုနဘာတွေ့နေကြတွေ့နေပါပိုင်ပါမယ်လို့ကိုနေဖို့ရမိသားစုနေဖို့ရအတွက်ညီွက်သေးတော့ဒါတော့ရှိရတယ်မလားကိုပဲမရှိတော့အငှားရှိရတာမလားအဲ့ဒါသာဝရဥစ္စာခေါ်တယ်ကျင်းလို့ရတဲ့ကောင်းရင်လားဒီသာဝရဥစ္စာနဲ့မရဘူးမှန်တယ်မလားရှိရတယ်ဒီမတည်ခင်လေးတော့သာဝရဥစ္စာကြီးမြည်ကြီးမြည်ကြီးပေါ်တည်နေတဲ့ပုဂ္ဂိုလ်တွေဆိုတော့မြည်နဲ့ကျင်းမှမကျင်းနိုင်ဘူးအဲ့ဒါမလား ကိုမိသားစုနေထိုင်ရုံပေါ့လေမြေွက်ကလေးအိမ်ွက်ကလေးပေါ့လေဒါသာဝရဥစ္စာပဲနော်အဲရှုမိရတာဥစ္စာဟာတဲ့ခေါ်ပါသာဝရတဲ့နော်ပါတယ်လို့ရှုလို့ပြောလို့မရတဲ့ဥစ္စာကိုဘာလို့လဲသာဝရဥစ္စာနော်ယာတို့လေတို့မြေတို့ဟုတ်တယ်မလားခြံတို့ပေါ့လေမလားဒါတွေပေါ့ခုနကရင်နံတွင်းတို့ဘာတို့ကျွေတွင်းတို့ငွေတွင်းတို့တတ္တုတွင်းတို့ဒါတွေပေါ့ဟုတ်တယ်မလား အခုတော့လူတွေကတော့ဒီတွင်းနေမပိုင်ရတော့ပါဘူးပဲဆိုရမယ်အဲ့ဒါလေးကြောက်မရတာဥစ္စာဟာဘောပါသာဝရကြောက်မရတာဥစ္စာဟာဘောပါသာဝရဆို သွားပြီနော်ရင်ကမဥစ္စာဆိုတာကသူကပိုင်ဆိုင်တဲ့ပုဂ္ဂိုလ်တဏှာမှတဏှာသွားလို့ရှိရင်ကြောက်ရွံ့ယူသွားလို့ရတဲ့ဥစ္စာပေါ့ဟုတ်လားအဲ့ဒါတွေကဘာတွေတော့လူအသုံးဆောင်ပစ္စည်းတွေပေါ့ရွှေငွေကြောက်တံပရမညာပေါ့ဟုတ်မလားအဝတ်တန်စာတွေပြီးတော့အိမ်သုံးပို့ခွက်အဲကလေးတဲ့အင်းတော်ဘုရားကပစ္စည်းတွေပြီးတော့မလားကျွဲတွေနွားတွေမြင်းတွေပြီးတော့ရင်မျိုးမျိုးတွေပေါ့လား ပြောင်းလို့ရှိလို့ရတယ်မလားဒါဒီပါပဲဒါဒါတော့နားလဲပါတယ်နော်ပြောင်းရွှေ့ရတာဥစ္စာဟာခေါ်ပါစင်မပေါ့နော်အဲဆိုရမယ်ပြောင်းရွှေ့ရတာပြောင်းရွှေ့လို့ရတဲ့ဥစ္စာနော်ပြောင်းရွှေ့ရတာဥစ္စာဟာခေါ်ပါစင်မပြောင်းရွှေ့ရတာဥစ္စာဟာခေါ်ပါစင်မဆို မဥစ္စာနဲ့လည်းပဲလူသားတွေဟာကျင်းကျင်းစကောင်းရလားကိုယ့်ရဲ့အခြေအနေအတားသားလိုက်တော့အသုံးဆောင်ပစ္စည်းတွေကကြွာချသွားတာတော့ဒါတော့ဟုတ်မလားပြီးကြတယ်နော်อืมခြေအနေကောင်းရင်ကောင်းတော့ပေါ့ဟုတ်မလားဒီအသုံးဆောင်ပစ္စည်းတွေကညံ့နာရဲ့အလောတော်ရဲ့တော်တော်လေးကောင်းကောင်းမွန်မွန်ရတာကြွာချတာပါပဲဟုတ်လားအ ne zan wufu ya ba zai အဲစာဝေရဥဖွက်တည်းရပြီးတော့ဘာဖြစ်လို့အိတ်ဖို့အိတ်ရနေရတယ်ရမလားဒါရီရလည်းရှိရတာပဲဒီတိုင်းဒီတိုင်းကျင်းနေရတယ်ရမလားလိုအပ်တဲ့ဟာတွေအသုံးဆောင်ပစ္စည်းတွေပေါ့ဒီမှာဒါပါပဲအဲ့ဒါတွေရှိရတယ်ပြီးတော့နောက်တစ်ခုကအင်္ဂသမဥစ္စာအင်္ဂသမဥစ္စာဆိုတာကအင်္ဂါခြေလက်နဲ့တူတဲ့ဥစ္စာတဲ့ဘုန်းကြီးတို့ကလူတွေမှာရှိနေတဲ့အင်္ဂါစိတ်ပိုင်းတွေရှိတယ်မျက်စိအင်္ဂါနားအင်္ဂါနှာခေါင်းအင်္ဂါရှားအင်္ဂါအဲ့ဒါမလား လက်အင်္ဂါခြေအင်္ဂါဒါတွေရှိတယ်မလားလက်မှာလည်းပဲလက်ချောင်းလေးတွေခြေမှာလည်းပဲခြေချောင်းလေးတွေရှိတယ်မလားအဲကိုယ်တွေမှာလည်းမြင်ရတဲ့ကလေးစားတွေအသေးတွေပါတွေသူရှိတယ်မလားသိပိုင်းဟုတ်လားဒါလေးတွေချုပ်ကြည့်လို့ရှိရင်တော့ဘာမှအတုံးဝင်လာဘူးသိရတယ်မှားတော့သူကိစ္စသူဆောင်ရင်းနဲ့အတုံးဝင်နေတာလေးတွေမျက်စိမရှိမျက်စိချိုးတဲ့နေပါလေမမြင်ဘူးပေါ့နားမရှိမကြားဘူးပေါ့ဟုတ်မလားနှာခေါင်းမရှိပိတ်နေရင်ရှူလို့ရှာဘူးကရှာမရှိဘူးဘယ်လိုနေမလဲ စားလို့မရဘူးပေါ့အရသာခံလို့မရဘူးတကားပြောလို့မရဘူးပြောမလားอืมလက်မရှိဘာဖြစ်လို့လက်ကင်လို့ပြောလို့မရဘူးဟုတ်တယ်မလားရှိတော့မရှိလို့ရှိရင်ညီကြီးကမရနိုင်မသွားနိုင်ဘူးမလားအဲပေါင်းကြည့်လို့ရှိရင်တော့သိအရာမရောက်လာဘူးလို့ရှင်းပြမယ်လို့ချုံငယ်သွားရင်အဲ့ဒါလို့ချုံငယ်ပြီးတော့သိပြီကြတယ်ဒါမရှိတဲ့အတွက်ငါမှခက်နေတယ်ဆိုတော့မလားလက်ချောင်းလေးတွေအပြီးပြီးပဲဒီမှာလက်မလည်းသုံးကြတယ်လက်ကြီးကလည်းသုံးကြတယ်ဟုတ်မလားအပြီးပြီးတာလေးတွေသုံးကြတယ်ဒီမှာလည်း အဲအဆုံးကြဆုံးကတော့မျက်စိနားနှာခေါင်းရှားဘာဖြစ်တော့လက်ခြေဒါတွေကအဆုံးကြဆုံးဟုတ်လားမလားစိတ်သုံးကြတာကိုရေကပစ္စည်းရတော့သူပြောကြရမရှိတော့အဲတို့ဘာတို့ကတော့ဒါကတော့အမှန်တသိမှုတွေဟာတွေပဲနော်သူကသုံးနေရတယ်သူကကောင်းနေရတယ်ဒါတွေကသုံးကြတာပဲကုန်တော့မယ်အဲ့ဒီလက်ချေအင်္ဂါနဲ့တူတဲ့ဥစ္စာတစ်မျိုးတဲ့အဲ့ဒါကဘာတွေလဲဆိုအတ္တပညာတွေနှုတ်အတ္တပညာ အဲလက်ကူဆက်မှုအတတ်ပညာအခုကာလဆိုလို့ရှိရင်အဝိဇ္ဇာတတ်နဲ့သိပ္ပတတ်ပြီပေါ့ဒါတွေပေါ့ဟုတ်လားမလားသာဝနေကြည်တယ်ဖို့ရာအတွက်ပေါ့ဒီသံဝါကြောင့်ပညာတွေပေါ့အတတ်ပညာတွေအဲ့ဒါသင်္ကသမဥစ္စာလို့ခေါ်တယ်နားရတယ်မလားကုဋိဌာနဲ့ပုဂ္ဂိုလ်ကလည်းကုဋိဌာနဲ့တတ်တတ်ရတာပဲဟုတ်လားမလားလေသမားလည်းဒီလိုတတ်ရမယ်တမန်သမားလည်းဘာလို့တမန်ခတ်တတ်ရမယ်ဒီလိုမလားอืมတဲ့လေသမားလည်းလေသမားတတ်ခြံသမားလည်းခြံတတ်တတ်ရတယ်မတို့မတတ်ဖက်နဲ့လို့လို့ရှိပါမလားအဲဈေးတွေကလည်းဘာဖြစ်လို့အယောင်းဝယ်ပညာတတ်ရတယ်လို့မလား ယုံသမားလည်းပဲသိရစီတတ်တယ်ဗါဒီဒါလေးပေါ့ဥချုပ်ရတတ်တယ်ပေါ့အမျိုးကြီးအများကြီးပေါ့တတ်တယ်သူတတ်တယ်ရှိတယ်ဘုန်းကြီးတို့ကလည်းတတ်ရှိရတာလားမှာပိဋုတဘုန်းကြီးတို့တတ်ကပါလေညာဆိုအကျင့်ပေါ့ဒီတတ်ရှိရတယ်ဒီလားတိခါတတ်တယ်ဟာလားမလားဒါရှိရတယ်မရှိရင်ငတ်သွားမှာပေါ့ကျင်းလို့နေရင်လူရပဲကြည်ညိုတော့မယ်မကြည်မကြည်ညိုပါလေတော့ငတ်ဖို့သိကြတာပေါ့ဟုတ်တယ်မလားတတ်ရှိရတယ်ဒါလေးဒါလေးတိတ်သုံးကြတာဟုတ်လားအဲလောကမှာလည်းပဲအခုအယူပဲလိုက်တတ်တိလက်လိုက်တဲ့ အဲနှုတ်ဝတ္တတုလက်မှုအတ္တတုစိတ်မှုအတ္တတုတမ္မဝဉ္ဇအတ္တတိဒါကြီးတတ်ထားရတယ်ဟုတ်လားတတ်ထားတော့ဗာပြည့်တော့ခုလက်ရှိအင်္ဂါသုံးနေရင်အသုံးချလို့ဖြစ်တယ်မလားတမ္မဝဉ္ဇအတ္တတတ်ထားလို့ဖြစ်ဗာပြည့်တော့အသုံးချလို့ဖြစ်တယ်ဟုတ်လားအသုံးချလို့ဖြစ်တယ်ဒီကအဲ့ဒါလို့ကိုလက်အင်္ဂါနဲ့တူတဲ့အတ္တပညာအင်္ဂသမဥစ္စာလို့ခေါ်သည်တဲ့ဟုတ်လားအင်းကျေရည်ဆိုပါမယ်အင်း လက်ချီအင်္ဂါပဲအကုန်လုံးအင်္ဂါတွေတော့အစုံထည့်နေအဲ့ဒါမှလက်ချီအင်္ဂါအဲလက်ချီအင်္ဂါလက်ချီတူစွာတတ်ပညာတဲ့ခေါ်ပါအင်္ဂါသမဟုတ်လားမလားအင်္ဂါသမအင်္ဂါဆိုတာအင်္ဂါသမဆိုတာတူညီတာဟုတ်လေအင်္ဂါခြေလက်တည်နေတူညီတဲ့တတ်ပညာနော်ဆိုရမယ်လက်ချီတူစွာတတ်ပညာခေါ်ပါအင်္ဂါသမ လက်ချေလက်ချေတူစွာသတ်ပညာပေါ်ပါအင်္ဂသမလက်ချေတူစွာသတ်ပညာပေါ်ပါအင်္ဂသမလက်ချေ တော့လောကထဲမှာလူရဲလို့ဖြစ်လာပြီဆိုလို့ရှိရင်ဒီလူကိစ္စတွေဆောင်ပြီးတော့လူလောကမှာနေရမယ်ဆိုဒီတတ်ပညာတော့တတ်ရတယ်ဟုတ်လားမတတ်ရင်ငါချိလက်ချိုးတဲ့နေတဲ့ပုဂ္ဂိုလ်ဟာသိဝင်နေစရာကောင်းတာဟုတ်လားသိဝင်နေစရာကောင်းတာအဲတော့သူအရွယ်လိုက်သင်ကြားမယ်တတ်ပညာတွေသင်နိုင်လောက်တဲ့တတ်နိုင်လောက်တဲ့အခြေအနေရှိပါလေကိုကဒါတွေကိုဒီတတ်ပညာရဖို့ရမမြန်တော့ဘူးဟုတ်တယ်မလား အဲသင်ကြပြီဆိုလို့ရှိရင်ပြင်းပြီးပြင်းတွဲပေါ့လေဒီလေးစားစားမရှိဘူးစိတ်ပါလဲပါမရှိဘူးဆိုလို့ရှိရင်တော့ဒါနောက်တစ်ချိန်မှသူငတ်ဖို့တာပဲဟုတ်လားဒါသိကြတယ်ပြီးတော့တတ်ပညာအရွယ်လိုက်သင်ကြရတယ်သင်္ကရှိလဲနဲ့တူတဲ့အသုံးဝင်တဲ့တတ်ပညာတဲ့ဒါလည်းသင်ကြပါတဲ့ဟုတ်လားအဲ့တော့သင်ကြတော့တတ်ပညာတတ်ပြီးတတ်တော့ဒီပညာကိုလည်းပဲကိုယ်ကအသုံးချပြီဆိုလို့ရှိရင်ဘာဖြစ်တော့လုပ်ငန်းရဲ့တန်ဖိုးရမလားဘူးလား အားထုတ်သလောက်ခုနအမြတ်ဆုံးညရလက်တွေထွက်လာတယ်မလားရလက်တွေထွက်တော့ဒီတဲကခုနသာဝရဥစ္စာတကူကမကောင်းသေးရင်မကျေသေးရင်ကောင်းအောင်ကြည်အောင်ခံနေတယ်မလားဒီကမဥစ္စာလည်းပဲညံ့နေသေးရင်နည်းနည်းကောင်းအောင် လုပ်နိုင်တယ်ဟုတ်တယ်မလားကောင်းတဲ့ကောင်းအောင်လုပ်နိုင်ဒီအတ္တပညာအကြောင်းပြုပြီးတော့သဘုံဝါကြောင့်ပြုတဲ့အတွက်ပစ္စည်းတွေကိုမှပြည့်စုံလာပြီဆိုလို့ရှိရင်သာဝရဥစ္စာကောင်းအောင်ဒီကမဥစ္စာလည်းကောင်းတဲ့ကောင်းအောင်လုပ်နိုင်လူအစဉ်တမ်းမြည်နေပေါ့လေမြည်နိုင်တယ်ဟုတ်တယ်မလားမြည်နိုင်တယ် ဒါနေနိုင်တဲ့ထားပေါ့လေစေတမိမိနေနေစေတမိမိနေနေတဲ့ထားပေါ့ဒါပေမဲ့လို့အဲ့ဒါတွေကခုနပြောခဲ့တဲ့လောကတိယောကိုယ်ပါတ attva ပေါ့အတ္တကောကိုယ်ပဲဥစ္စာမရှိဘူးတဲ့ဟုတ်လားသာဝရဥစ္စာလည်းပဲကိုယ်ကပိုင်ပြီလို့ဆိုမယ်လို့ကိုယ်အနေချင်းတဲ့ပုဂ္ဂိုလ်ပေါ်သွားရင်ဘာလို့လဲလက်မဲ့ဖြစ်ပြန်ရောရှင်ကမဥစ္စာလည်းသူနည်းလည်းကောင်းမောညာသူပေါ်သွားရင်ဟုတ်လားတခုမြတ်တွေကပေါ်တိုင်းကိုယ်ကလက်မဲ့ဖြစ်ပြန်ရောဟုတ်လားမိလောင်မဲ့ရေတွေဘာတွေကြီးမဲ့ဆိုရင်လက်မဲ့ဖြစ်ပြန်ရော ခုနအိမ်ကသမဥစ္စာလည်းပဲကိုယ်ကတင်ထားလို့ဟိုမြင်စကောင်းနဲ့ဟာမဟုတ်ပြီလေလို့အဲကိုယ့်ကိုအနိုင်ကျင့်တဲ့ပုဂ္ဂိုလ်တွေကဒီတတ်ပညာအသုံးမချရဘူးလို့ဟန်တာထိုင်ပဲလို့လေဟမ်အခုအသက်ရှင်တဲ့ခဏမှာကအသုံးဝင်ဖြစ်နိုင်တယ်မဟုတ်လားဖြစ်နိုင်တယ်နောက်ဘဝယူဖို့ဝေးလို့ဒီဘဝမှာကိုပဲအနောက်အချက်တွေကပေါ်တဲ့ဟာတွေဒါမို့လို့ ကိုယ်ပိုင်ဥစ္စာမရှိဘူးလို့မြတ်စွာဘုရားတော်မှာဟောတာဟုတ်လားကဲအနောက်ကျကျင်းလို့ဒါဒီကိုယ်ပိုင်ဥစ္စာအနေနဲ့ပေါ့လေဟုတ်ပါတယ်လို့ဆိုပြီးမယ်လို့နောက်ပြီးတဲ့အခါကျတော့ပဲဒီအခါကျတော့ဒီတော့သဗ္ဗံဘာဟာယကမဏိယနဲ့သဗ္ဗံဘာဟာယရှိရှိသမျှသာဝရဥစ္စာသင်္ကမဥစ္စာနဲ့အင်္ဂသမဥစ္စာတွေကိုတဲ့ထားခဲ့ပြီးတော့တဲ့ဓမ္မညာနောက်သွားရတာမယ်သူတို့ဘာမှယူလို့မရဘူးဟုတ်လားဒီဘဝကအဲခုနဟိုလောကီ ဘွယ်တူးကြီးရှိထားတဲ့ပုဂ္ဂိုလ်ဟာနောက်ဘဝဘွယ်တူးလေးပိုက်ပြီးတော့သွားမွေးတာမဟုတ်ဘူးဟုတ်လားတရားလေးထပ်ပြရသေးတာသိမလားအဲ့ဒီလိုမရဘူးဒီလိုရတယ်ဆိုနောက်ဘဝဘွယ်ဘွယ်တူးလေးပိုက်ပြီးပိုက်ပြီးတော့အမေဝတ်ဆွဲမှာတော့မလားပိုက်ပြီးတော့မွေးပရိသေတိရှိလာမှာကွာနောက်တော့ဘာလို့ငါဘာပွဲရတယ်ဆိုသူရှိမှာမလားဒီလိုမရဘူးဒီလိုမရဘူးအကုန်လုံးထားခဲ့ရမှာတဲ့ဟုတ်လားအဲဒီလိုရတဲ့ခါတော့ခုနနုကမိကဥစ္စာတဲ့နော်နုကမိကဥစ္စာတဲ့ လူသွားရင်အရေးဓာတ်ချက်ပါတယ်လို့လောက်ထားတဲ့ကုသိုလ်ရှင်နောက်ဘဝလာလို့ရှိရင်နောက်ဘဝလိုက်ပြီးတော့အကျိုးပေးတဲ့ဟာတဲ့အဲ့ဒါအနုကာမိကဥစ္စာအဲ့ဒါနော်သူကအနိုင်ကျင့်လို့မရဘူးဘသူမှအနိုင်ကျင့်လို့မရဘူးဒီဟာကိုဟုတ်လားမလားဘသူမှအနိုင်ကျင့်လို့မရဘူးအဲ့တော့လူရဲ့လို့ဖြစ်လာပြီဆိုလို့ရှိရင်ခုနစောစောပိုင်းကပြောခဲ့တဲ့လောကီနဲ့သတ်တဲ့ဥစ္စာသုံးမျိုးကိုလည်းပဲအခုအတိုင်းတန်နဲ့ကုကုစွမ်းစွမ်းဤတတ်တဲ့ဘောလေးဆရာရောက်ပြကြရှိရမယ်ဟုတ်လားတရားသဖြင့်ဆရာဟုတ်ရမယ် သို့တော့သူနဲ့မပြီးသေးဘူးဆိုတာလည်းကောင်းသဘောပေါက်ပြီးတော့နောက်ဘဝယူလို့ရတဲ့ဥစ္စာကိုလည်းပဲဘာဖြစ်တော့ထုတ်ထုတ်ထဲတယ်လေကြီးကြီးစုံစုံလေးလို့ဖို့လိုအပ်တယ်ဆိုတာကောင်းသဘောပေါက်ရမယ်။ဒါကြောင့်မတိကျင်လေးမှာဒါနာသူတို့ကြည့်ရမယ်။သီလကုသင်သီလတွေကောင်းရမယ်။မိရဲ့စိတ်တွေစိတ်ထားတွေတိုးမြှင့်ပေးရမယ်။အခုလိုအဲအဖို့တန်တဲ့တရားကြီးကြားနာရမယ်။ကိုယ်ကလည်းပဲဖြန့်ပြူပေးရမယ်ဟုတ်တယ်မလား အဲတရားဖြန့်ကျူးတဲ့ခန္ဓာပုဂ္ဂိုလ်တွေကိုလည်းကိုယ်ကတတ်နိုင်မြတ်ဆွမ်းသင်္ကန်းကြောင့်ရှိရှိလေးပါနဲ့ကူညီရမယ်ဒီလိုမလားအဲလူမှုကုသိုလ်ရေးတွေရှိတဲ့အဲ့ဒါတွေလည်းကိုယ်ကကူညီရမယ်စီအောင်တို့ဘာလို့ဆောက်တာစာသင်ကျောင်းတွေဘာလို့ဆောက်တာလားမလားရရွာမှာတရားတွေဘာတွေမကောင်းမှုဆိုပြင်တာလမ်းတွေဘာတွေမကောင်းမှုဆိုပြင်တာပေါ့ဒါတွေကုသိုလ်တွေပဲအဲ့ဒါတွေလုပ်ရမယ်အဲ့ဒါမလားသူအားဖြင့်ဘုလိုသာသနာတော်ကြီးကိုကျင့်ကြိုက်တဲ့အခါမှာအထုရတဲ့ကိုယ်သိခံတရားမျိုးကိုလေခုနအရိယာဖြစ်သွားတယ်အ ਨੇ ဆုံးတတ္တပါဖြစ်သွားပြီးအထုရဒါမှသိချဟုတ်တယ်မလားအဲ့တော့ ကိုယ်နဲ့မကွာဓာတ်ချက်ပါခေါ်ပါအနုဂါမိကတဲ့ဓာတ်ချက်ပါနိုင်တဲ့ကုသိုလ်မျိုးတဲ့အဲ့ဒါအနုဂါမိကဥစ္စာခေါ်တယ်နော်ဒါဆိုရမယ်ကိုယ်နဲ့မကွာဓာတ်ချက်ပါဓာတ်ချက်ဆိုတာသိရလားဓာတ်ချက်ဆိုတာကပ်ပြီးတော့ပါသွားတာမလားဖာလို့မရဘူးဖာလို့မရဘူးတားခဲ့လို့မရဘူးခုနလူသွားလို့ရှိရင်အရေးကဓာတ်ချက်ပါသွားတာအဲ့ဒါမလားအဲ့ဒါအဲ့ဒါဓာတ်ချက်ပါခေါ်တယ်ကိုယ်နဲ့မကွာဓာတ်ချက်ပါခေါ်ပါအနုဂါမိက ခုနဲ့မကွာသတ္တပါပောပါဏိကာမိကာခုနဲ့မကွာသတ္တပါပောပါဏိကာမိကာ ဒါကနာအတ္တကောလောကသဗ္ဗမာယကမဏိယသူရောကိုယ်ပါတ attva ဘုံကကိုယ်ပိုင်ဥစ္စာမရှိဘူးဆိုတာအဲဒါကနာလောကီပစ္စည်းတွေကိုပြောတာနော်လောကီဥစ္စာတွေပြောတာပြီးတော့ပိုင်မြတ်ပစ္စည်းတွေလည်းအကုန်လုံးထားခဲ့ပြီးတော့သွားရမယ်ဆိုတာလည်းပဲပိုင်မြတ်ပစ္စည်းဆိုတာကနာသာဝရဥစ္စာသင်္ကမဥစ္စာနဲ့သင်္ကသမဥစ္စာဒါကိုပြောတာခုနဟာကတော့ထားခဲ့လို့မရှိဘူးယူကိုယူရမှာအဲ့ဒါမလားယူကိုပါကူပါသွားမယ်ဟာနော်အဲ့တော့ပါကူပါသွားရမယ် ဥစ္စာတွေကကိုယ့်အတွက်စိတ်ချလောက်တဲ့ဥစ္စာဘယ်လောက်ရှိလဲဆိုတာဘုန်းကြီးတို့သိသိကြည့်ရနော်ဒါနတွေ့ကြည့်လိုက်ပေါ့ဟုတ်လားလုံတော့လုံပါရဲ့ဒါနဲ့ဒီဒါနကဟိုဟိုလူကြားကောင်းအောင်ဘောလိပကာသနာဟုတ်လားမိကြီးပြီးတော့လုပ်တဲ့ဒါနလားဘာလို့ညာလားဟုတ်တယ်မလားအဲ့လိုတွေ့ကြည့်ရမယ်တကယ်ကိုအများကြီးရှိဖို့လုပ်တဲ့ဒါနလားနိဗ္ဗာန်ဥတည်ပြီးတော့လုပ်တဲ့ဒါနဆိုတွေ့ကြည့်ရမယ်အဲ့လိုဒါနမျိုးဟုတ်လားဒါနတော့ရှိပါရဲ့သီလ မိမိကိုယ်နှုတ်ပြောကြတဲ့ဖက်သားပုဂ္ဂိုလ်တွေပေါ့လေဒုက္ခမပေးတာပေါ့ကိုမှုလုံးမှုတွေစောင့်ကြည့်တာဟုတ်မလားဟောတိလကုသိုလ်တွေ့ကြည့်ပေါ့တွေ့ကြည့်ရင်ဒါကိုယ့်ကိုရှင်းနေတာနော်ပြီးတော့တရားမှတစ်ချက်ဆက်ပြီးတော့မိမိစိတ်နေစိတ်ထားကိုတိုးပြင်ပေးတဲ့ဘာဝနာကုသိုလ်မျိုးဘလောက်ရှင်းတာလို့ရှိနေပါလဲဟုတ်လားမတောက်တဲ့ခေါက်လေးပေါ့လေဟုတ်လားမတောက်တဲ့ခေါက်လေးလူတရားထိုင်တာမျိုးပေါ့ဒီဒါမျိုးပဲလားဟုတ်လား အဲတော်တော်ကြီးအချိန်ကြာကြာလောက်ချပြီးတော့ပြည့်ဝသွားတယ်ငါတို့ထိုင်ထိုင်လို့တရားတွေပြည့်ဝသွားပါလားဆိုတာတွက်ကြည့်ပေါ့တွက်ကြည့်ရှင်းရတယ်နော်ရှင်းနေတာပဲအဲ့တော့စိတ်ချရစမ်းမှာပါတော့ခုနပြောခဲ့တဲ့သတိထားတရားကြီးအားထုတ်လို့နေဆိုသမထူရသွားမှာဒါမှစိတ်ချရတယ်ဟုတ်လားအဲ့ဒါအရိယဥစ္စာအဲ့ဒီအရိယဥစ္စာမျိုးပေါ့အနုဂါမိကအဲ့ဒီလိုအရိယဥစ္စာမျိုးကိုပိုင်သွားပြီဆိုလို့ရှိရင်ဘယ်တော့မှအနိုင်ကျင့်နိုင်တော့ဘယ်တော့မှလည်းမပြောက်ပြက်နိုင်တော့ဒီဥစ္စာဟုတ်လားမလားဘယ်တော့မှနှိမ့်နှိမ့်သွားတာမရှိတော့ဘူး ဟုတ်လားတန်တရားတွေချောင်းလုံးမှာအဲ့ဒီဥစ္စာကိုခါတဲ့ကိုယ်ပဲဥစ္စာကင်ပြီးတော့ပေါ့လေမောနိုင်ကြွားနိုင်အနေနဲ့ရောက်သွားလောကီဘက်ကတွက်မယ်ဟုတ်တယ်မလားအဲ့ဒီဥစ္စာရှိရမယ်တဲ့ဒီလိုဆိုတယ်နော်အဲ့ဒီဥစ္စာဒီမျိုးနားလည်ကြပါ့မလားအဲ့တော့အခုအရိယာတို့ပိုင်တဲ့ဥစ္စာကခုနအခုပြောခဲ့တဲ့ဥစ္စာ၄မျိုးတွေကဘာနဲ့သက်ဆိုင်နေလဲအနုကာမိကဥစ္စာနဲ့ဒီဟုတ်တယ်မလားအနုကာမိကဥစ္စာကိုဖွဲလိုက်တဲ့ခါကျတော့ဒီထဲမှာ ကိုယ်နဲ့မကွာပါနိုင်တဲ့သရတရားထက်တန်တဲ့သရတရားတွေယူရမှာဟုတ်မလားသီလဥစ္စာတွေပြီးတော့ဟိဥစ္စာတွေဥတ္တပဥစ္စာတွေတုတ္တဥစ္စာတွေပြီးတော့သာကဥစ္စာတွေပြီးတော့တော့ပညာဥစ္စာတွေဒီထဲမှာလူကမိကြတယ်ပါတယ်အဲ့ဒါတွေကိုယူသွားလို့ရတယ်အဲ့ဒီဟာပိုင်ဖို့ထက်တန်းကြကြဥစ္စာတွေပိုင်ထားဟုတ်မလားအဲ့ဒီပိုင်ထားကအနာအရေးကြီးပါတယ်အများကြီးအရေးကြီးတဲ့ဆိုတာကောင်းသဘောပေါက်ရမယ်နော်သဘောပေါက်ရမယ်နော်အဲ့တော့ဒီဟာပိုင်ထားပြီဆိုလို့ရှိရင်လောကအနေအချင်း ဘလောက်ပဲအစဉ်တန်းနေတဲ့ပုဂ္ဂိုလ်ပဲဖြစ်စီတာမှာဒီအရိယဥစ္စာ9မျိုးရထားလို့ရှိရင်ဘုန်းကြီးတို့ဘုရားသစ္စာဗုဒ္ဓအစရှိတဲ့ပညာရှိသူတော်ကောင်းများကအဲ့ဒီပုဂ္ဂိုလ်ကိုမျိုးသားပဲဖြစ်အမျိုးသမီးရောဖြစ်ဖြစ်ပေါ့ဒီပိုင်ဆိုင်တဲ့ပုဂ္ဂိုလ်ပဲပုဂ္ဂိုလ်လို့ဆိုအတ္တလိကလို့ဒီအဓိပ္ပာယ်ပြောတယ်ဒလိကဆိုတာကဆင်းရဲနွမ်းပါသူလူဆင်းရဲပေါ့ဟုတ်လားလူဆင်းရဲလူစုပ်လူနှုတ် အခုပြောကြတာဗါလေလူသုတ်လူအစုပ်အနှုတ်ဒီလိုပြောတယ်မလားဆင်းရဲအစုပ်အနှုတ်ဒီလိုပြောတယ်မလားအဲ့ဒါဒလိဒ္ဒအတလိဒ္ဒဆိုတော့ဆင်းရဲသူအစုပ်အနှုတ်မဟုတ်ဘူးဆိုတော့ဘာတော့လိမ့်ရကပြောဝချမ်းသာသူပေါ့ဟုတ်လားပြောဝချမ်းသာသူလို့အတိမှတ်ကြည့်တယ်ဟုတ်လားအဲ့တော့ဒီနေ့တော့ဘလောက်ရှိကြောပါချမ်းသာမလဲဆိုတာသာမကုံကကြောပါချမ်းသာမလားဆိုတာအပက်ကြည့်ပေါ့နော်။ဒါဘုရားဆိုင်တွေသူတော်ကောင်းများက အခုပြောခဲ့တဲ့အနုဂါမိကသယင်းအနုဂါမိကကိုယ်နဲ့မကွာဓာတ်ချက်ပါတဲ့အရိယဥစ္စာ9မျိုးပိုင်ဆိုင်တဲ့ပုဂ္ဂိုလ်တဲ့အမျိုးသားပဲဆိုအမျိုးသမီးပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မဆိုးမဆင်းရဲမနှွမ်းပါဘူးလို့ဝါပြည့်စုံကြွယ်ဝကုန်တန်သူလို့အတိမကြည့်ကြသည်တဲ့မိန့်ကြကြသည်ဟုတ်လားအဲ့ဒီပုဂ္ဂိုလ်ရဲ့အသက်ရှင်ခြင်းဟာလည်းပဲ ရှင်ကြီးအသက်ရှင်ခြင်းမဟုတ်တဲ့အကျိုးရှိတော့အသက်ရှင်ခြင်းပြီးတော့ဘုန်းကြီးတို့ကသာသနာတော်ကြီးနဲ့တွေ့ကြုံတဲ့အခါမှာအဲတော့လူအနေကတော့ဘလောက်ပဲအဲဆင်းရဲအဆုတ်အုပ်ဖြစ်စီတာဘူးပေါ့လေနော်ဒီဟာလေးပြေဖို့တော့လုပ်ထားမယ်ဒါလေးပြေထားလိုက်ကြည့်ရင်ဘာလို့လဲလူလောကမှာအများအမြင်ကအဆုတ်အုပ်လို့ဆိုရပြီမယ်လို့နတ်ပြည်လောကရောက်တဲ့အခါကျတော့အဲ့ဒီအဆုတ်အုပ်ကခါတဲ့အထင်တမ်းမြင်နေရတယ်တကူကြီးဟုတ်တယ်မလား အဲတက်တန်းအားစုကြည့်လို့ရှိရင်လည်းပဲနတ်သက်ရှိရှိနေရတဲ့အချွေရနေပေါ်တယ်ဟုတ်လားမလားဟိုအရာရာမှာလေသိကောင်းတာအတိတ်ကိုကြည့်တာဟုတ်လားနတ်ပြည်ရောက်မှမဟုတ်ဘူးလူလောကလည်းဒီတိုင်းပါပဲအဲ့ဒီလိုလူလောကကအစုံအုပ်ဖြစ်စီတာမှုဒီတရားပိုင်သွားလို့ရှိရင်အစုံအုပ်မဟုတ်ဘူးကုံတန်ကြွယ်ဝသူပါဆိုတဲ့အကြောင်းကိုလက်ဖငါကြားမှာဗောဒီတရားတရားလေးတွေပါလို့ဖြစ်အောင်ဆိုပြီးတော့ခွင့်ရရှင်းကြဒီနေ့တော့ဒါပဲတော်ကြအောင်နော်အဲယနေ့ယခုသောတပတ္တိ မဲ့စွန့်ရည်တတ္တိစွန့်ရည်တတ္တိအမျိုးမျိုးတွေတဲကတတ်နိုင်တယ်မြတ်ထုတ်ပြီးတော့ပြရတဲ့ဓမ္မဒေသနာတို့ယေသီသွားနာကာမသတ္တဓမ္မတဘာနာကုသကစေနာရီအစွမ်းအာနုဘောကြောင့်တရားနာပိတဘောယောဂီသူတော်ကောင်းတို့သည်ယခုခေတ်သာသနာတော်ကြီးနဲ့ကြုံကြိုက်ခိုက်ရရှိတဲ့လူဘဝကိုအရင်တည်ပြီးတော့အမနာဖို့တန်တယ်သာသနာအမြတ်ကြီးထွက်ဖို့ရအ ਨੇ ဆုံး သောတာပန်ဖြစ်နိုင်လောက်တဲ့အထိကြိုးစားပွားများအထုနိုင်ကြပါစေ။